1363ခုနှစ်ဝါကောင်လာပြီကျော်၈ရက်ဥပုံနေ့ဒီနေ့အာယုံဆုံး အလှရှင်များကကွယ်လွန်သူသဖြစ်တဲ့ကိုမြင့်သိကိုကွယ်လွန်တဲ့သဖြစ်သူတစ်နှစ်ပြည့်ကိုမြင့်သိကိုရည်စူး၍ဥစိဝင်းဒေါ်ကျင်ပူမိသားစုတို့ကအာယုံဆုံးဆက်ကလှူဒန်းတယ်ဒီနေ့အတွက်နေစွန်းနဲ့ညနေဖြော်ကြီးအလှရှင်က ဒေါ်တန်တန်ဝင်းရဲ့မွေးနေ့အလှူဥစိန်မင်းဒေါ်တန်တန်ဝင်းမိသားစုတို့ကနေစွန်းနဲ့ဖြိုကြီးကိုလှူဒမ်းမယ်ဒါဆောင်းအလှူရှင်များဒါနနဲ့ဆက်စားတဲ့အကြောင်းကိုဘုန်းကြီးနည်းနည်းပြောပြမယ်ကုသိုလ်ပြုသူဒါနကုသိုလ်ရှင်များအလှူခံပုဂ္ဂိုလ်တွေပေါ်မှာယူပေရဖို့ ဒါနလည်းဟိုအရေးကြီးတယ်ပုံညာယသုကတေယန္တိစာဃာယဝိပုလန္ဒာနံပညာယဝိမုတိမနောပုံညာယသုကတေယန္တိပုံညာယကုသိုလ်ကောင်းမှုကြောင့်သုကတေလူပိနထံနိဗ္ဗာန်အထိ ကောင်းကတိသို့ယန္တိလာရောက်ကြလေဘူး၏ စာဂာယဝိပုလန္ဒနာစာဂာယပွေကန့်စက်ကဲလှူဒန်းခြင်းကြောင့်ဒဏံဥစ္စာသည်ဝိပုလံကြည်ကျက်ပြန့်ပွားမြတ်ပြ၍လာ၏ပညာယဝိမုတိမနောပညာယအသိဉာဏ်ပညာကြောင့်မနောစိတ်သည်ဝိမု ക്തി ကိလေသာတို့မှလွန်မြောက်၏သူတရားနဲ့သူအကျိုးကိုပြပြထားတယ်ပုံညာယသူကတေယံတိတဲ့ သူကတိဘုံဆိုတာလူပီနတ်ပီတန်တရားအနေနဲ့ပြောရင်လူဘဝနတ်ဘဝလူပီနတ်ပီမြမပီလောကုတ္တရာတရားနိဗ္ဗာန်အဲ့ဒါသူကတိလို့ခေါ်တယ်နိဗ္ဗာန်ဟာသူကတိထဲမှာပေါင်းနေတယ်နိဗ္ဗာန်ဆိုတဲ့တရားဟာတတ္တဝါတွေတရားမဟုတ်ရတော့လည်းပဲဓမ္မဤတရားဖြစ်တယ်အဝဋ္ဌဘုံဆိုတဲ့အခိုက်အတန့်အဖြစ်တရားဖြစ်လို့အဝဋ္ဌဘုံခေါ်တယ်နိဗ္ဗာန် အဲတော့လူဘဝနံဘဝတွေမှာကောင်းကျိုးချမ်းသာတွေကိုရတယ်နိဗ္ဗာန်ကိုရတယ်ဆိုတာဟာကုသိုလ်ကောင်းမှုကြောင့်ရတာပါပဲကုသိုလ်ကောင်းမှုရှိရင်မရပါဘူးဒါကြောင့်မို့ကောင်းကျိုးချမ်းသာကိုအလိုရှိကြတဲ့အမျိုးကောင်းသားအမျိုးကောင်းသမီးများဟာကုသိုလ်ကောင်းမှုပြုပါဒါနာ ကုသိုလ်ပြုပါသီလကုသိုလ်ပြုပါဘာဝနာကုသိုလ်ပြုပါကုသိုလ်ကောင်းမှုပြုမှသူပတိချမ်းသာရမယ်ဆိုတော့ မပြုရင်မရဘူးဆိုတာအလိုအလျောက်အဓိပ္ပာယ်ကပေါ်လာတယ်ဒါငါလည်းထားအဖွဲအပိတ်သဘောစာဂာယဝိပုလံကံစာဂာယပေကံစွတ်ကျဲလှူဒန်းခင်းပြောက်ဒဏံဥစ္စာတိဝိပုလံကြည်ကျဲပြတ်ပွားမြန်းမြန်သောအကျိုးတွေဖြစ်ပေါ်လာတယ်ဖြစ်လျက်ဘွားတွေမှာစစ်စစ်ဥစ္စာယတနာတွေကြွယ်ဝချမ်းသာတယ်ဆိုတာဟာစာဂါခေါ်တဲ့ပေကံလှူဒန်းတဲ့ဒါနကုသိုလ်ရောက်ဖြစ်တယ် ပိတ်ကန်းစကက်လှူဒန်းတဲ့ဒါနကုသိုလ်ရှင်များဖြစ်ရဘဝမှာချမ်းသာတယ်ဝိပုလန္တနာဝိပုလဆိုတာအမတန်ကြည်ကြမတန်ခန္ဓာတယ်ဂရေဂရအသိခင်နန္ဒချမ်းသာတယ်တဲ့မီလီယနာတထေကြီးတွေဘီလီယနာတထေကြီးတွေဆိုတာခုကြားတယ်နော်လောကမှာခုကမ္ဘာလောကမှာရှိတာပါပဲဘီလီယနာတထေကြီးနည်းနည်းတော့ကြည့်ကြတယ်တထေကြီးတွေမဟုတ်ပါဘူး အဲ့ဒါလို့ကြွယ်ဝချမ်းသာတာဟာဘာကြောင့်တုံးဆိုတော့ဒါနရောက်ပဲအညာမို့ဒါနပြုနေချမ်းသာတယ်ဖြစ်လျက်ပေါ့တန်တရားမှာလူတွေနေ့စဉ်နေ့တိုင်းလှုပ်ရှားသွားလာ လုတ်ကြိုက်နေကြတာဘာကြောင့်တုံးဆိုတော့ချမ်းသာအောင်လုပ်တာပါပဲပစ္စည်းဥစ္စာရှာဖွေတာပါပဲပစ္စည်းဥစ္စာရရှိအောင်ရှာဖွေတာပါပဲနေ့စဉ်နေ့တိုင်းသွားလာလှုပ်ရှားလုတ်ကြိုက်ပြောဆိုနေကြတဲ့လုပ်ငန်းတွေအားလုံးဟာပစ္စည်းဥစ္စာရအောင်လုပ်တဲ့လုပ်ငန်းတွေပါပဲအကယ်၍မိမိကတကယ်တမ်း ပေးလို့လည်းမကုန်းလူလို့လည်းမခန့်စားလို့လည်းမကုန်းတော့ဘူးတခါတည်းပြည့်စုံဆရာသနာတရားအင်မတန်မှားပဲကြည်ကြဲတော့ဆိုရှင်တော့ပဲဒီလိုလုံးဆရာမလို့လို့ပေါ့ဒါကြံဖို့စာဂါယဝိပုလန္တနာပိတ်ကဆွက်ပြက်လှူဒန်းခြင်းဟာဖြစ်လျက်ဘဝမှာချမ်းသာတယ်ချမ်းသာတယ်မဆင်းရဲဘူးပေါ့ချမ်းသာတယ်ဆိုတာမဆင်းရဲဘူးပညာယဝိမုတိမနောတတ္တဝရရဲ့တဏ္ဍမှာအမာခံအထေဝတ္ထုအနေနဲ့မဟုတ်ဘဲနဲ့ အင်မတန်ပြင်းထန်တဲ့တရားတွေရှိတယ်ကိလေသာတရားတွေလောဘကိလေသာတွေဒေါသကိလေသာတွေမောဟကိလေသာတွေမာနကိလေသာတွေစတဲ့ဒီကိလေသာတရားဆိုတာဟာရဝတ္ထုများလို့ပုံတန်တန်ဓရလည်းမရှိဘူးမာကျောတဲ့တန်တန်ဓရသဘောလည်းဘာမှမရှိဘူးစိတ်နံတရားပဲအဲ့ဒီစိတ်နံတရားဟာဘယ်လောက်ကြည့်ပြင်းထန်လဲဆိုတာတရားနာနေရတဲ့ပုဂ္ဂိုလ်တွေအလုပ်သိတာပါပဲ စိတ်နှံတရားလောဘဘလောက်ပြင်းထန်တယ်ဒေါသဘလောက်ပြင်းထန်တယ်မောဟဘလောက်ပြင်းထန်တယ်မာနတွေဘလောက်ပြင်းထန်တယ်ဆိုတာအဲ့ဒါတော့ပြင်းထန်တဲ့ဒရအထင်ရှားမရှိညတော့လဲပဲစိတ်ဆိုတဲ့နံတရားဟာအဲ့ဒီနံတရားကိလေသာတရားတွေဟာပညာရဝုမတိမနောအသိဉာဏ်ပညာဥပဒနာပညာမဲ့ပညာတွေကိုမှဖြစ်ပြီဆိုရှင်အဲ့ဒီကိလေသာတွေကကွာကြသွားတယ်ကုန်ခန်းသွားတယ် ဒါကြောင့်မို့လောဘဒေါသမောဟစတဲ့ကိလေသာတွေကုန်ခန့်ဆိုရင်ပညာလိုတယ်အရာရာမှာပညာလိုတယ်မျက်စိနဲ့ကြည့်တဲ့အခါမှာလည်းပညာပါဖို့လိုတယ်နားကြားတဲ့အခါမှာလည်းပညာပါဖို့လိုတယ်နာခေါင်းလျာပါးစပ်ကိုစိတ်မျက်စိနာနာကိုလျာစိတ်ခေါ်တဲ့ဓာရ6ပါးအာယု6ပါးမှာမြင်တိုင်းကြားတိုင်းနားတိုင်းစားတိုင်းကြည့်တိုင်းစိတ်ကုစိစကြံစီတိုင်းမှာအသိဉာဏ်ပညာပါရင် ကိလေသာကုန်ဤကိလေသာခံဤကိလေသာငြိမ့်မပါရင်ကိလေသာတွေမကုန်ဘူးဒါကြောင့်ကိလေသာကုန်အောင်ဟာဉာဏ်လိုတယ်ဒါဝိပဿနာဉာဏ်လိုတယ်အရိယာမဉာဏ်လိုတယ်အရိယာမဉာဏ်ဘုံဉာဏ်လိုတယ်ဝိပဿနာဉာဏ်လိုတယ်ဉာဏ်ရှိမှကိလေသာတရားတွေမဖြစ်အောင်တားလို့ရှိလို့ရတယ်ဉာဏ်မရှိဘူးဆိုရင်ကိလေသာကိုတားဆီးလို့မရဘူးကိလေသာတွေဖြစ်ခင်တိုင်းဖြစ်နေတာဟာဉာဏ်မရှိလို့ပဲ လောဘတွေဖြစ်ခင်တိုင်းဖြစ်နေတာညာမရှိလို့ဒေါသတွေဖြစ်ခင်တိုင်းဖြစ်နေတာညာမရှိလို့မောဟတွေဖြစ်ခင်တိုင်းဖြစ်နေတာညာမရှိလို့မာနတွေဖြစ်ခင်တိုင်းဖြစ်နေတာညာမရှိလို့ပဲညာရှိထိတ်လို့ရတယ်မိမိတဏ္ဍာမှာရှိတဲ့ကိလေသာကိုအသိဉာဏ်နဲ့ကိုယ်ပိုင်ဉာဏ်နဲ့ထိတ်ကောက်ပြီးတော့ထားလို့ရတယ်ဆုံးမလို့ရတယ်ဒါရမို့ကိလေသာကုန်နေဆိုတာဟာဉာဏ်ပါပဲတဲ့ဘုန်းကြီးပေးတာပုံညာယသုကတေယံတိကုသိုလ်ကောင်းမှုရှိမှ လူပြည်နတ်ထံနိဗ္ဗာန်အထိကောင်းတဲ့သူပတိဘဝတွေမှာဖြစ်နိုင်တယ်ရနိုင်တယ်။စာကာယဝိပုလန္ဒနာပိကစကြက်လှူဒန်းမှဖြစ်လျက်ဘဝမှာချမ်းသာတယ်။စောင့်နေအစဉ်ပြေတဲ့ချမ်းသာတယ်။ပညာယဝိပတိမနောအသိဉာဏ်ပညာရှိမှကိလေသာကုန်ခန်းနိုင်တယ်။ဒါအခြေခံတရား။နားလည်ထားမယ်အခြေခံတရား။အဲဒါနကုသိုလ် ရိပ်ကြည့်ပုံပြောပြမယ်ဒါနကုသိုလ်ဆိုတာအလှူခံရှိရတယ်အလှူဘေးရှိရတယ်အလှူဝတ္ထုရှိရတယ်အလှူခံပုဂ္ဂိုလ်ဟာခိတ္တုပမာလက်မြေကောင်းနေတူတယ်လှူခံလက်မြေကောင်းနေတူတယ်မြေကောင်းတဲ့လက်ကောင်းတွေမှာစဘာတိနိုင်စိုက်ပြိုးရင်အထွက်တိုးတယ်ခိစကနေပြောတာအထွက်တိုးတာပေါ့လက်ကောင်းတော့ မြေစီမြေဩဇာတွေကောင်းတဲ့လဲမှာသိနှံစိုက်ပြရရင်အထွက်တိုးတယ်။ဒါကြောင့်မို့အလှခံပုဂ္ဂိုလ်ဟာလဲကောင်းမြေကောင်းနေတူတယ်။ဒါရကောကတ္တကုပမာလှူဒန်းတဲ့ပုဂ္ဂိုလ်များကတော့လဲလုတ်သမားနေတူတယ်။လှူဒန်းတဲ့အလှရှင်တကတကမများကလဲလုတ်သမားနေတူတယ်။လဲလုတ်သမားဟာလဲပေါ်မှာကြွန့်ကျင်ရတယ်။လဲပေါ်မှာကြွန့်ကျင်ရတယ်။ကိုစိုက်ပြုတ်ထားတဲ့ကိုလဲထဲမှာ ရည်နေနေတယ်ရည်များနေတယ်ဘာဖြစ်နေတယ်နားလည်ရအဲ့လိုရည်အထုပ်အသွင်းတွေနားလည်မှစဘာတွေပို့ကြတယ်ပို့မကြဘူးစသဖြင့်နားလည်မှအလယ်ကအောင်မြင်တယ်လယ်လုံးသမားကစဘာသာစိုက်ပြူပြီးတော့မကြွန့်ကျင်ဘူးမလိမ်ပါဘူးဆိုရှင်ကြွန့်ကျင်သလားမကြွန့်ကျင်ဘူးမလိမ်ပါဘူးလို့ရှင်စိုက်ပြူထားတဲ့စဘာတိနာတွေအကုန်လုံးပျက်စီးသွားလိမ့်မယ်ဒါကြောင့်မြုပ်ဖြက်ပိုးတွေကြာရင်လယ်တွေကပျက်စီးတယ် ဒါကြောင့်မို့အလှူရှင်ဖြစ်တဲ့တရားဓမ္မများလက်လုံးသမားနဲ့တူတဲ့အလှူရှင်များလည်းပဲကိုလှူတဲ့ကုသိုလ်ပေါ်မှာမြုပ်ဖြက်ပိုးနဲ့တူတယ်လောဘတွေမပအောင်ကုသိုလ်ပြုတတ်ဖို့လိုတယ်ဒေါသတွေမပအောင်ကုသိုလ်ပြုတတ်ဖို့လိုတယ်မောဟတွေမာနတွေစတဲ့ကိလေသာတွေမပအောင်ကုသိုလ်ပြုတတ်ဖို့လိုတယ်အကုသိုလ်တွေခြံရံပြီးတော့ပါသွားရင်ဒါမြုပ်ဖြက်ပိုးနေတူတယ်ဒါရကောကတ္တကုသမ အလှပေးပုဂ္ဂိုလ်များဟာလယ်လုံးသမားနဲ့တူတယ်လယ်လုံးသမားလယ်ကိုကြွန့်ကျင်စွာလုံနိုင်မှအသိဉာဏ်တွေဖော့ဖော့ဖြိုးဖြိုးရတဲ့ကဲသူပဲအလှပေးတဲ့အလှရှင်တကာတကာမများကလည်းပဲအလှပေါ်မှာသဘောပေါက်နားလည်မှအကျိုးကြီးတယ်ဒီလိုဆိုလိုတဲ့ဘေစုပမံဒေယဓမ္မလှူွယ်ဝတ္ထုပစ္စည်းများကြတော့မျိုးစိန်နဲ့တူတယ်လှူွယ်ဝတ္ထုပစ္စည်းကမျိုးစိန်နဲ့တူတယ်မျိုးစိန်ကောင်းကောင်းကို စိုက်ရင် အသိနာတွေဖော်ဖြိုးမယ်မျိုးစေ့ညက်တဲ့မျိုးစေ့တွေကိုသွားစိုက်ပြုံးရင်လယ်မြေကောင်းရတော့လဲပဲမျိုးစေ့ကညံ့နေရင် ကိုလိုသလောက်သိနာကမဖော်ဖြိုးနိုင်ဘူးဒါလည်းနားလည်ထားနော်မြေကတော့ကောင်းပါရဲ့လယ်ကတော့ကောင်းပါရဲ့အဲမျိုးစေ့တွေကအဖြစ်တွေဖြစ်နေမယ်ဆိုရင်မပေါင်းနိုင်ဘူးမျိုးစေ့ကသိရေးကြည့်တယ်ဒါတရားဓမ္မလှူပဲဝတ္ထုပစ္စည်းကမျိုးစေ့နဲ့တူတယ်ဒါရမို့ အလှခံပုဂ္ဂိုလ်ကလယ်မြေနဲ့တူတယ်အလှဘိပုဂ္ဂိုလ်ကလယ်လုတ်သမားနဲ့တူတယ်မိမိလှူထားတဲ့ပစ္စည်းကမျိုးစိနဲ့တူတယ်ဘုလိုပိဿဒီလိုဆိုတော့ဒါနကုသိုလ်နားလည်သွားပြီမြတ်စွာဘုရားရဇဂိုပြီးဝေလုံးအကြောင်းတော်မှာသတင်သုံးတော်မူတဲ့အခါမှာဖြစ်ပေါ်လာတဲ့ဝတ္ထုတစ်ခုရှိတယ်အဲ့ဒါကိုပြောပြမယ်မြတ်စွာဘုရားရဇဂိုပြီးဝေလုံးအကြောင်းတော်မှာသတင်သုံးတော်မူတဲ့အခါ တနေ့သောအခါမှာပြန်တော့ပိုင်ရှင်ယောက်ျားတယောက်သူ့ပိုင်တဲ့ကြံတော်ထက်ကနေပြီးတော့ကြံတွေကိုခုတ်ပိုင်စီးပြီးတော့ပခုံးနဲ့ထမ်းပြီးတော့ပြန်လာကြံတစ်ချောင်းကိုလည်းပဲစားပြီးတော့ကြိုက်ဝါစားပြီးတော့လန့်ရှာပြီးတော့လာတယ်ကြံစည်းကိုလည်းပဲပခုံးပေါ်မှာထမ်းလို့ကြံတစ်ချောင်းကိုလည်းပဲစားလို့ အဲ့ဒါလို့ထွက်လာတဲ့အခါမှာခရီးသွားတဲ့ယောက်ျားတယောက်ကလည်းပဲနှစ်နှစ်သုံးနှစ်အရွယ်လောက်ရှိတဲ့အဖေရဲ့ပခုံးပေါ်မှာထမ်းပြီးတော့ပါလာတဲ့ခရီးသွားတယောက်ကလည်းပဲသားပါတယောက်လည်းပဲနောက်ကလာတော့ကလေးရဲ့သဘောကရှိမှလူတယောက်ကကြံထမ်းသွားတော့ကြံကိုကလေးကစားကျင်တယ်ကြံစားကျင်တော့ကလေးရဲ့သဘောငိုတောင်းတာပေါ့သူ့ဖေမှာ ကြံစားခြင်းတော့ကြံပေးပါကလေးကငိုတောင်းတော့အဖေဖြစ်တဲ့ပုဂ္ဂိုလ်ကရှေ့ကကြံထမ်းသွားတဲ့ကြံစည်းမရှိဘူးမိတ်ဆွေကြံလေးတစ်ပိုင်းပေးပါဗျာကလေးကအတန်ငိုတယ်ကြံစားခြင်းစကားမပြောဘူးကြံပိုင်ရှင်ကကြံရှင်ပုဂ္ဂိုလ်ကစကားမပြောဘူးလက်တောင်ကြည့်ဘူးကလေးကငိုအမတန်ပြင်းပြထန်ထန်ငိုတာနဲ့အဲ့ဒီပုဂ္ဂိုလ်ရှေ့ကိုရပြီးတော့သွားပြီးတော့ကျွန်တော်ကိုသနာသွားဖြစ် လေးလေးကိုသနာသွားပြီဗျာကြံပိုက်လိုက်တစ်ပိုက်တော့ပေးပါဗျာတောင်းတော့စကားမပြောဘဲနဲ့အောက်ကြီးဆောက်ကြီးရှေ့ကိုသွားပြီးတော့ကြံပိုက်လိုက်တစ်ပိုက်ကိုချုပ်ပြီးတော့နောက်ပြန်လှည့်ပြီးတော့ပေးလိုက်တယ်ပစ်ပစ်လိုက်တယ်ဒါလေးမှန်တာအောက်ကြီးဆောက်ကြီးလောက်ပြီးတော့ကြံပိုက်လေးတစ်ပိုက်ကိုမျက်နှာကိုမကြည့်ဘဲနဲ့နောက်လှည့်ပြီးတော့ပိတ်ပြီးတော့ပေးလိုက်တယ် ဒီကံကိုနားလည်ဖို့ရည်ကြီးတယ်အဲ့တော့အဲ့ဒီကလေးလေးကအငုတ်တေးသွားပြီပေါ့ကြံပန်းလေးရာသွားအငုတ်တေးသွားပြီပေါ့ဒီကြံပေးတဲ့ပုဂ္ဂိုလ်ကွယ်လွန်သွားတဲ့အခါမှာရှင်းဧကံလောက်ကျေဝုံးနဲ့ဒီဘွေးလောက်ရှိတဲ့ကြံတို့ဤထက်မှာပိတ်တာဘာဖြစ်တယ်ရှင်းဧကလောက်ကျေဝုံးနဲ့ကြံတို့ဤထက်မှာကြံချောင်းကြီးတွေကဒီဘွေးလောက်ရှိတဲ့ကြံချောင်းကြီးတွေ အဲ့ဒီကြံတော်ကြီးထမ်းမှာသူပိတ္တာကွာဖြစ်တယ်ပိတ္တာကွာဖြစ်တော့ကြံစားဖို့ပိတ္တာကြီးကကြံနှန်းကိုသွားရင်ကြံပင်တွေကသူ့ကိုတခါဝိုင်းပြီးတော့ရိုက်လှဲ့လိုက်တာမိတ်မှုတော့လဲသွားတာပါပဲသူနေတဲ့ကြံတော်ကြီးထက်ကအဲ့ဒီကြံတော်ကြီးကြံကိုသွားပြီးတော့ချုံးမဲ့စားမယ်လို့ပိတ္တာကြီးကသွားရင်အဲ့ဒီကြံပင်ကြီးတွေကသူ့တခါဝိုင်းပြီးတော့ရိုက်လှဲ့လိုက်တာကမှုမိလဲသွားတာပါပဲ မစရမသွဲရဖြစ်နေတယ်ပိဋကကြီးကတနေ့သောအခါမှာရှင်မဟာမက္ကလန်ကိုတော်မြတ်ကြီးရာဇကြိုပြည်ထဲဆောက်ခံကြွတော့အဲ့ဒီပိဋကကြီးနဲ့လမ်းမှာသွားတွေ့တယ်လမ်းမှာသွားတွေ့တော့ပိဋကကြီးကရှောက်တယ်အရှင်ဘုရားတပည့်တော်ရဲ့ဘဝဒီလိုဖြစ်နေပါတယ်တပည့်တော်ကရှစ်ဧကလောက်ကျင်ဝန်းတဲ့ကြံတော်ကြီးထက်မှာဖြစ်နေရပါလျက်နဲ့ ဆာလွန်းလို့ရေဆာလွန်းလို့ဗိုက်ဆာလွန်းလို့ပြန်ကိုစဖို့သွားချွတ်တဲ့အခါမှာပြန်ပင်တဲ့ဒီလိုဝိုင်းဝိုင်းရိတ်လဲဒီတော့မှုမွေပြီးတော့ခံရပါတယ်ခင်ဗျာဘယ်လိုအကုသိုလ်ကံများကြောင့်ဒီပြီးတော့ဒီလိုဖြစ်ရပါတယ်လေခင်ဗျာလို့ရှင်မမက္ကလမထေကိုပိတ္တကြီးကအကိုထင်ပြပြီးတော့ရှောက်တော့ရှင်မမက္ကလမထေကဒီပိတ္တရဲ့အတိတ်ကျမ်းကိုညာတော်နဲ့အဘိညာညာတော်နဲ့စဉ်းစားဆင်ခြင်တော်မူတဲ့အခါမှာ မကြသောဘဝတစ်ခုကကလေးလေးကိုမယုံမသိနောက်ပြန်လှည့်ပြီးတော့ကြံပိုင်းကိုပေးလိုက်တဲ့ပိတ်ပြီးတော့ပေးတဲ့ကြံတုံးကြီးဖြစ်တာကတော့ကြံကိုလှူရတဲ့ကုသခံရောက်ကြံတုံးကြီးဖြစ်တယ်အဲ့ဒီပစ္စကြံပေါ်မှာစွဲလန်းတဲ့တဏှာရောက်ပိတ်တာဖြစ်တယ်ကြံတော်ထမ်းမှာနေရသလဲကြံကိုမဆရတာကမယုံမသိပိတ်ကန်းတဲ့အတွက်ကြောင့်ဖြစ်တယ် ဒါနကုသိုလ်တော့သူ့မှာရှိတယ်ကြံလူတော့ကုသိုလ်တော့ရှိတယ်မယုံမသိလူတော့ဒါနကုသိုလ်ရှိတယ်အဲ့ဒီကုသိုလ်ကုသိုလ်ကြောင့်ပဲကြံတော်ကြီးထက်မှာသွားပြီးဖြစ်နေတာမယုံမသိလို့တဲ့အတွက်ကြောင့်မို့ပိတ်တာဖြစ်တာမယုံမသိပြေးတဲ့စိတ်ကြောင့်ကြံတွေကိုမဆက်ရမဆက်ရဘဲနဲ့ဒုက္ခဖြစ်ပြီးတော့နေတာအဲ့ဒီကြံကိုရှင်မမကလန်ကအသူ့တစ်စစ်ဟောပြတော့ဒီလိုဆိုရင်ဘယ်လိုလုပ်ရပါမလဲဗျာဒီအကုသိုလ်ကကြောင်းလောက်အောင် ပိတ္တယီသင်ဟာကြံတွေကိုလှူယဟသံဃာတော်များကို ကြံတွေပန့်လို့ပြီးတော့လှူအဲ့ဒါလိုလှူလိုက်ရင်သင်အခုဒီအကုသိုလ်ကံတွေကနေပြီးတော့သင်ချတာကိုရှိပါလိမ့်မယ်ဆိုပြီးတော့အရှင်မမက္ကလမထေရကြီးကအကြံပြုတာနဲ့ပဲဒီပိတ္တကြီးကဒီကြံတော်ထက်မှာလှူဖို့ဆိုပြီးတော့ကြံကိုသွားပြီးတော့ခုတ်ပိုက်တာဗောလေသူနည်းနဲ့သူပေါ့နောက်ပြီးတော့အဲ့မှာရှင်မမက္ကလန်ကိုလှူ ရှင်မမက္ကရာကိုလှူတော့ရှင်မမက္ကရာလှူခံပြီးတော့ကျမ်းကိုယူလာဖះမှုရှိတော့တန်ခေါတော်များကိုပိတ်တာလှူလိုက်တဲ့ကြံပိုင်းနေနဲ့လှူပြီးတော့ဖះလည်းဖုံးပိတ်တော်မူတယ်ဖုံးလို့တော့ရမှာတော့ဥပုံနေများမှာဆုံးဆုံးဆုံးတော့ရေးတင်ခိုင်းကြတော့ကြံနေရောဒုတ်ချောင်းလေးတွေနဲ့ပန့်ထားတာကိုကြံပန်းလေးတွေထုတ်ပတ်လုပ်ပါတယ်ဖလားလုပ်ပါတယ်ရန်ကုန်မှာတော့မတွေ့ဘူးကြံထူတာကိုတွေ့မတွေ့ရဘူးတော့မှတော့ကြံပန်းတွေအလှအလှပတ်လုပ်ပြီးတော့ဖះဆော့ကတ်တာပါပဲဒီအစင်လာရှိတဲ့ဘုန်းတို့ နေတွေမှာတော့ရှိတယ်အဲ့ဒီရှင်မမင်္ဂလာယကြံပြုချက်ရပိဋ္ဌာကြီးကကြံပန်းလို့ပြီးတော့လှူတဲ့အခါမှာအဲ့ဒီကုသိုလ်ခံကြောက်အဲ့ဒီကြံတော်ထက်မှာကြံတွေတော့စရသွားတယ်လူရင်းကအလှူပေးပုဂ္ဂိုလ်ကအလှူခံပုဂ္ဂိုလ်ပေါ်မှာမယုံမသိလှူရင်ဖြစ်လျက်ဘဝမှာအလှူကအကျုပ်ပိညာဆိုလည်းပဲဒီအုပ်စုပိတ္တဝတ္ထုကလာတဲ့ပိတ္တကဲ့သို့တဲ့ဆင်းဆင်းရဲရဲနေရထင်ရတတ်တယ် ဒါကြောင့်မို့ဒါနာပုဂ္ဂိုလ်ဟာအလှခံတွေပုဂ္ဂိုလ်တွေပေါ်မှာရိုးရိုးသေးသေးလှူရတယ်ပန်းတခွဲပဲလှူလှူရေတခွဲပဲလှူလှူဆုံးတဲ့ဆုံးပဲလှူလှူအလှခံပုဂ္ဂိုလ်တွေကိုရိုးရိုးသေးသေးလေးလေးစားစားလှူရတယ်ကိုယ်တိုင်လည်းလှူရတယ်သူတစ်ပါးကိုတစ်စစ်လှူခိုင်းတဲ့နေသကိယဒါနခေါ်တယ်တစ်စစ်လှူခိုင်းတဲ့နေသကိယဒါနကိုယ်တိုင်လှူတဲ့သဟာတိကဒါနနှစ်မျိုးကအင်မတန်မှချမ်းသာတယ်ကိုယ်တိုင်လှူတဲ့အကျိုးကတိုက်ထဲအလွန်အကျိုးများကြီး နေတကိယဒါနခေါ်တာတစ်စိလှူခိုင်းတဲ့ဒါနကကိုယ်တိုင်လှူတဲ့ဒါနလောက်ဆယ်ဘုံမှာတဘုံကအကျွတ်ရဤကိုယ်တိုင်ထူတာကဆယ်ဘုံတစ်စစ်ထူခိုင်းတာကတဘုံရဤခုဆုံးကောလှူတဲ့ခါကျတော့ကဲလူရှင်များသွားကကြကဲသွားကကြသွားကကြဟမ်သွားတယ်သူပြီးတော့သွားကကြဟမ်အဲ့ဒါမျိုးတွေဖြစ်တယ်ဘုန်းကြီးတို့ကပြောရတယ်ကိုယ်တိုင်လက်ကပ်ပါကိုယ်တိုင်ကပ်ပါကိုယ်တိုင်လှူပါအမြဲတိုက်တွန်းရတယ် ဒီသဘောကိုနားမလဲတော့ဟာသွက်ကကြသွက်ကကြအဲအဲ့ဒါလိုပြောတတ်တယ်ကိုယ်တိုင်လှူနိုင်ရင်ကိုယ်တိုင်ကားနိုင်ရင်ကိုယ်တိုင်ကပ်ပါမလှူနိုင်ရင်တော့မလာနိုင်ရင်တော့သူမြောက်လှောရတာပေါ့တမျိုးလှောရတာပေါ့ကိုယ်တိုင်လှူတာကိုသဟာတိကဒါနလို့ခေါ်တယ်သူတစ်ပါးကိုစိတ်ခိုင်းပြီးလှူခိုင်းတာကိုနေသကိယဒါနခေါ်တယ်သဟာတိကဒါန10ပုံမှာနေသကိယဒါနကတပုံပဲရတယ်ကိုပစ္စည်းကိုလှူတာနော်လှူအကျိုးကကွာသွားတယ်မဟုတ်လား ကွာတယ်တဲ့ကိုယ်တိုင်လှူပါရိုးရိုးသေးသေးလှူပါလေးလေးစားစားလှူပါငန်းငန်းလှူလှူပါအကျိုးကိုသိပြီးတော့လှူပါခုပြောလာခဲ့တဲ့ပုစုပိတဝတ္ထုကိုနားလဲရတော့ဩပိတဲ့ကတ်နဲ့လှူတဲ့တတ်နဲ့ဆိုတာရုပ်သေးမှုအမှန်တန်ရေးကြီးတယ်သဘောပေါက်နားလဲဖို့ကိုယ်အိမ်ကိုဆောက်ခံလာတဲ့ကိုရင်ငယ်လေးတွေဖြစ်ရတော့လဲပဲရိုးရိုးသေးသေးလှူဒန်းတရတယ်မယုံမသိမလှူနဲ့မယုံမသိမလှူနဲ့အမှန်တန်ကိုရုပ်သေးလှူရတယ်ဖခင်သားတော်တွေ အာရဒတဇက်ခေါ်တဲ့ယဟန္တာကြီးများဟိုယုံတော်မူတဲ့သင်္ကန်းကိုဟိုယုံပြီးတော့တခါတခါမှများကိုနိဗ္ဗာန်ကိုကုသိုလ်ပေးဖို့အိမ်ပေါ်ကြွားလာတာပါပဲထမင်းငံလို့အိမ်ပေါ်လာလူခံတာမျိုးမဟုတ်ဘူးနော်ဘုန်းကြီးတို့ဘိသံများတခါတခါမှများနိဗ္ဗာန်ရအောင်နိဗ္ဗာန်အကျိုးမျိုးပြီးတော့ကြွားလာတာပဲဒီသဘောကိုထားကျိုးအလွန်ကြီးပါတယ်ဘုရားသားတော်ဘုရားရှင်ရဲ့သာသနာတော်နဲ့တွေ့ရတဲ့အခါမှာတရားတရားလည်းရှိတဲ့အခါမှလူနိုင်တန်းနိုင်တာတရားတရားမရှိရင်မလူနိုင်ရင်ဘယ်လူနိုင်ပါလိမ့်မလဲ စိတ်ထက်ကလှူလုံရတော့လည်းပဲလှူလုံမဖြစ်ဘူးဒါကြောင့်ဟုတ်ရှင်ငယ်ယဟန်ငယ်လေးတွေကိုရေရိုသေးသေးလေးလေးစားစားလှူရေရိုသေးလေးလေးစားစားလှူပါဆက်ဆံပါဒါလှူပြီးတော့အကျိုးများပါတယ်နော်ခုနပြောလိုက်နားလည်လားမလားဥစုပေတာဝတ္ထုမပိတ်ခင်ပိတ်ခင်နဲ့မယုံမသေးတစ်ခါတည်းပိတ်လိုက်တဲ့ခါကျတော့အဲဖြစ်လျက်ဘဝမှာဆင်းရဲတယ်ပိတ်တိုက်ကြီးသွားပြီးတော့ဖြစ်တယ်ကြံတော်ကြီးထဲမှာနေရမယ်စားလို့မဖြစ်ဘူးမစားရဘူးပိတ်တိုက်ဘဝသွားဖြစ်တယ် ဒါကြောင့်မယုံမသိမလှူပါနဲ့လို့ပုစုပိတဝတ္ထုမှာမြတ်စွာဘုရားဟောကြားတော်မူတဲ့အတွက်ကြောင့်အားလုံးသောတရားနာပိသပုံသူတော်ကောင်းတွေကအလှရှင်ပုဂ္ဂိုလ်အလှခံပုဂ္ဂိုလ်တွေဟာအလှဘေးအလှခံပုဂ္ဂိုလ်ကလေမြင်နဲ့တူ၏အလှရှင်ပုဂ္ဂိုလ်ကလေလုံးသမားနဲ့တူ၏အလှဝတ္ထုကမျိုးစင်နဲ့တူ၏လေလုံးသမားဟာကျွမ်းကျင်မှသိနာဖော်ပြအတွက်တူတယ်အဲ့ဒီဥပမာအတိုင်း လက်လုံးသမတ်ကမကျွမ်းကျင်ပဲနဲ့ပိုးတွေဘာတွေကြာရင်အမြုပ်ဖြစ်ပိုးတွေကြာရင်နားမလဲဆိုရှင်ကိုစိတ်ထားတဲ့စဘာပင်တွေကသေးကုန်မယ်အကျိုးဘာမှရမှာမဟုတ်ဘူးဒါကြောင့်အမြုပ်ဖြစ်ပုံနဲ့တူးတဲ့မယုံမသိလှူတာတွေမယုံမသိပြောတာတွေလောဘခြံရတာတွေဒေါသခြံရတာတွေမောဟခြံရတွေမာမနာတွေခြံရတာတွေအဲ့ဒီမြုပ်ဖြစ်ပုံနဲ့တူတဲ့အကုသိုလ်ခြံရတွေမပါဘဲနဲ့တတ်တရှင်းရှင်းစင်းစင်းကြဲကြဲဣဒံမေပုံညာအသဝခယဝဟောတုဣဒံမေပုံညာနိဗ္ဗာန်နာပစ္စယဟောတုလို့ ဒီလိုရိုးရိုးသေးသေးလှူဒန်းရင်တန်ခိကဒါနအခုအာယုံစွန်လှူတဲ့ပုဂ္ဂိုလ်တွေတန်ခိကဒါနနေစွန်လှူတဲ့ပုဂ္ဂိုလ်တွေတန်ခိကဒါနတန်ခိကဒါနဆိုတာဟာသမုဒ္ဒရာထဲမှာရှိတဲ့ရေတွေကိုခွဲနဲ့ရှင်လို့မကုန်နိုင်သလိုမြတ်စွာဘုရားရှိရရွှေဉဏ်တော်နဲ့ဆင်ခြင်တော်မူလိုက်တဲ့အခါမှာတန်ခိကဒါနကုသိုလ်ဟာအကျိုးဘလောက်များပါသလဲဘုရားလိုမင်းရင်ဘုရားရှင်ကငါဘုရားတော်မှာဉာဏ်တော်နဲ့ကြည့်ရှုဆုံးဖြတ်လို့မရဘူးကျိုးအလွန်များပါတယ်လို့ဘုန်းကြီးတို့ပိဿဒါကြောင့်မို့ သံဃဒါနသည်ကျိုးအလွန်များ၏အာယုသောအလူရှင်များနေသောအလူရှင်များဖြောဤလူရှင်များအရောက်ဂနိတို့လှူထားတဲ့တိုင်ကဒါနသီလဝန္တသူတော်ကောင်းတွေလှူထားတဲ့တိုင်ကဒါနကုသိုလ်ဟာကျိုးအလွန်များပါကလားဆိုပြီးတော့မိမိရဲ့သရပညာကိုသိခင်ပြီးတော့ဂနိပြုပြုသမျှဒါနသီလဘောနာကုသိုလ်အလုံးတို့ပါအိုနာသည်ဒုက္ခဘေးကကင်းတဲ့အငိဋ္ဌနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုရပါလို့ဤလို့နိဗ္ဗာန်ကိုရည်စူး၍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 မဉ္ဇဏ်ဖုန်ဉဏ်ဖြင့်နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုပါရခြင်းအကျိုးမှာ၎င်းအကြောင်းဖြစ်သောကုသိုလ်ကံနှင့်အကျိုးဖြစ်သောလူနတ်နိဗ္ဗာန်သုဒ္ဓံသောချမ်းသာများကို၎င်း တကယ်ရှိ၏ဟုယုံကြည်ပါသည်ဖြစ်၍သရဏဂုံသီလသုံးပါးနှင့်တကွအင်္ဂါ၈ပါးရှိသောဥပုသ်သီလတော်မြတ်ကိုအပိုင်အချအဖြစ်ခံယူဆောင်တည်ကြပြီလျင်ပုစိန်ဝင်ဒေါ်ကျင်ပူမိသားစုတို့ကမိသား ကွယ်လွန်သူမောင်မြင့်သေးကိုရည်စူး၍တန်ဃာတော်ရှင်မြတ်အားမုံမြတ်သောအာယုဆုံးကိုတရားကြည်ပြုပေးလူပါကုန်၏အရှင်ဘုရားတော်သံသံဝင်းကမိမိ၏မွေးနေ့မင်္ဂလာအာသမယ၌ သံဃာတော်ရှင်မြတ်များနှင့်ယောဂီသူတော်စင်တို့အားနေဆွမ်းနှင့်ကျော်ဤမြတ်ကိုတရားကြည်ပြုပိတ်လူပါကုန်၏အရှင်ဘုရားဤသို့တပည့်တော်တို့သည်ယနေ့အဖို့၌လူရန်ရာသော စောတိယသောသီလကုသိုလ်ပွားများရသောဘာဝနာကုသိုလ်စေတနာကံသည်အာသဝကိလေသာတို့၏ကိုရာကုံကြောင့်ဖြစ်သောမညာဘုံညာနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုရပါလို့၏အရှင်ဘုရား ထိုမတပါမျက်မှောက်၌ရှိသောလူဒန်းဘွယ်ရာပစ္စည်းများကိုလည်းအတိအတိလူဒန်းပါကုန်၏ဤဝတ္ထုငွေတို့မှဖြစ်ပေါ်လက်တတ်သောယဟန်တော်တို့အားအာသာတိလူရာယာပစ္စည်းလေးပါးကိုကပ္ပိယကရကထံ အနံ၍တရားကိုပူဇော်တော်အဖြစ်တရားကြည်ပြုပိလူပါကိုဤအရှင်ဘုရားဤကိုယ်သူကောင်းမှုကြောင့်တပည့်တော်တို့သည်96ဖြာ98ဖြာဘေယောဂါတို့မှအခါခသိင်ဝေးရပါလို့ဤအရှင်ဘုရား ကြီးကောင်းမှုရောက်တွင်တပည့်တော်တို့သည်ပြောသမျှဆိုသမျှလောက်ကင်သမျှကြံစီသမျှအစမ်းစားအရာရာတနေ့ထက်တနေ့အောင်မြင်ကြည်ပွားတုတ်တရပါလို့ဤအရှင်ဘုရားဤကောင်းမှုကုသိုလ်ဝေစုကိုကျေးဇူးကြည်မာ မိဘဘိုးဘွားဆရာသမားဆွေမျိုးညာတိမိတ်ဆွေသင်္ဃာတို့အားအမြအမြတွေ့ဝေပါဟု၏ကျွန်ုပ်တို့ဤကိုဆောင်နှံ့အိမ်ဆောင်နှံ့မြို့ဆောင်နှံ့နယ်ဆောင်နှံ့သာသနာတော်ဆောင်နှံ့ဤခါကောမြိုင်သာသနာရိပ်သာဆောင်နှံ့ လောကကိုစောက်ရှောက်သောနတ်တရားမင်းယမမင်းမြမာမင်းအစရှိသောနတ်အပေါင်းတို့အားအမြအမြတွေ့ဝေပါကုန်၏အထူးအားဖြင့်ဤကျမ်းတိုင်းသို့ယခုရောက်ရှိနေကြသောလူပရိသတ်ပေါင်း ဏပရိသပေါင်းတို့အားအမြပြေဝေပါကုန်၏အမြပြေဝေပါကုန်၏အမြပြေဝေပါကုန်၏အာလုံးသောအတ္တဝါပေါင်းတို့သည်ကျွန်တို့တို့ပြုပြုသမျှကုသိုလ်ကောင်းမှု၏အဖို့ဘာကကိုကျွန်တို့တို့နှင့်အတူထတ်တူထမ်းမြတ် ရကြ၍ကိုယ်စိတ်နှဖျားချမ်းသာကြပါစေအာလောရကြမြတ်မြတ်မြတ်မြတ်ယူတော်မူကြပါဘုရားသာဓုသာဓုသာဓုအာလောကြကြမြတ်မြတ်မြတ်မြတ်ယူတော်မူကြပါ ဓုသာဓုသာဓုအလုံးပြန်ကြသမျှမြတ်မြတ်မြတ်ယူတော်မူကြပါ